ကျေးဇူးရှင်မဟာဗောဓိမံဆရာတော်ဘုရားကြီးနတ်တရုသာသနာပြုစခန်းအပတ်စဉ်လေးတရားစခန်းပွဲ၌နှစ်ရက်၄လ69ခုနှစ်တွင်ဟောကြားတော်မူသောတရားတော်မနေ့ကဘုဇင်ကြောင့်ပဲဟောခဲ့တာနော်။အင်းဘုဇင်ဆိုတာတစ္ဆာ၄ပါးထိုးထွင်းတိပူရာရဲ့အခြေခံသို့မဟုတ်သိပါဟုတ်ကလားဒါကိုဘုဇင်က ဘောတိအင်ကအတူတူပါဒါတို့တို့ဟိုရွာစကားနဲ့ကြတော့ပူဇင်လို့တောင်းတာဟင်အဲ့ဒါကိုတို့တခါပရိရွတ်တော့ဗာပြောတော့ဘူးတင်ပွားတယ်ဘူးတင်ပွားတယ်ဒီတတိပွားပုံမှုပြောတာမဟုတ်ဘူးလားမှန်ပါဗျာဒီဒါလေးပြောတာအဲ့တော့တစ္ဆာလေးပါးကိုထိုးထွင်းသိဖို့ရာရဲ့ခြေကံအစိပ်ပိုင်းအဲ့တော့တို့မနေ့ကတော့ နာရာလေးတစ်ခုလို့ခေါ်တယ်ဝေဒနာကြောဖြာနည်းနဲ့ပြောခဲ့တယ်ဗျာဟုတ်ကလားဟင်ဒီအတိုင်းပဲယောဂီတို့ဟိုသခန်းဝင်တဲ့အချိန်ကစားပြီးတို့အဲ့ဒီမက်ကိုမရောက်မချင်းလဲဒီဘုရင်90နဲ့သွားနေရမှာဗျာဟင်အဲ့လိုလဲခကြီးရှိတယ်ကြည်သေးလေတို့မနေ့ကပြောခဲ့တာတော့အနာလေးတစ်ခုပေါ်မှာခကြီးတူလေးနဲ့ပြောခဲ့တာတင်တယ်ဟဲ့ဟုတ်ကလားအဲ့တော့တို့ဒီနာရာလေးတစ်ခု တတိနဲ့ပွားဖို့ရမယ်ဆိုနာရာကိုတတိနဲ့ပွားဖို့တော့ဘယ်လိုဖြစ်တော့ဟင်ဟောဘာလုံးကြောင်မယ်ချက်ချင်းကြီးမနာတာလားနာတယ်နာတယ်တတိနဲ့ပွားဖို့တာအဲ့တော့ဘာဖြစ်တော့နာရာမှတ်တော့ဘာနာရာကိုနာတယ်မှတ်တော့ဘာတွေ့တော့အဲ့ဒါဒုက္ခသစ္စာတွေ့နေတာဒုက္ခဆိုအမှန်တရားတယ် အဲကောင်းလာနာတာကြီးဟင်အဲဒုက္ခသွားမှန်တရားခင်ဗျာတွေ့နေပြီပဲဗျာအဲတော့နာတော့ဟိုမှာကိုကိုကိုညာလို့စိတ်ကောင်းပါဘူးလားဟိုအဲ့တော့ဒီနာတာကိုတက်တာလို့သိပါသလားကိုနာကျင်နာမနာကျင်နေဟဲ့ဆိုထားသလားဟိဟိပြီးတော့တို့ ဟိုတက်တက်တာလာလင်းနေတော့ကကိုကိုကိုကိုသတိမရဘူးဗျအဲနားလာတော့ကိုကိုသတိရလာပြီထင်တယ်အဲခါကျညာအကောင်းမှန်းသိလာပြီထင်တယ်ဟိုသမုဒိယသစ္စာရောပါနိုင်ဘူးလားဟုတ်ပါတာပဲနာတဲ့နေရာမှာကိုကိုညာခြင်းလာဟင်ဖြစ်နိုင်ရင်အဲ့ဒီဟိုဟာလာနာရာကြီးတာဟင်ဟိုတို့မျှော်ဖြစ်ခဲ့လို့ရှိရင်ဆွဲတောင်ပြစ်လိုက်သေးဟင်အခုမျှော်မဟုတ်လို့ဒါမျှော်လိုက်နေရတယ် ဖြစ်နိုင်ချက်ချင်းကိုကြောက်သိခြင်းလေနာသိခြင်းမမလားကိုကိုကိုအဲသမှုရိယာရောပါဘူးလားအဲ့တော့သမှုရိယာရောခင်ဗျားတို့မပြဘူးလားဒုက္ခရောမပြဘူးလားမြင်လို့လားဟောဗျာသစ္စာလေးပါထိုးထိုးရဲ့ပြည်ကြီးရဲ့အခြေခံဆိုဟုတ်မဟုတ်ကိုသိပြတာလေဟင်ပြနေပြီပဲဒုက္ခကလည်းဟင် ဒုက္ခဖြစ်တော့ခုခုကိုညာကောင်းမှသမုဒိယပေါ်လာဟုတ်ကလားသမုဒိယကြောင့်ဒုက္ခပေါ်သလိုဒုက္ခကြောင့်လည်းသမုဒိယပေါ်တာမှန်ပါဗျာဟုတ်ကလားမှန်ပါဗျာဟင်အဲဒုက္ခနဲ့သမုဒိယသူလည်းဟိုဘယ်တပြန်ညာတပြန်သွားနေကြတာပဲဟုတ်ကလားအဲ့တော့ဒီနာရာလေးရှုွက်ရှုလိုက်လေဒီသစ္စာနှစ်ပါးရှိနေတယ်ဟုတ်ကလားဟင်ဒီသစ္စာနှစ်ပါးရွာထဲမှာကြည်ရဲနဲ့သုံးနေတာပဲရှိတယ်ဘယ်နေရာမှာသစ္စာလွတ်တာမရှိဘူးဟုတ်ကလားဗျာ အင်းဟိုကိုကြိုက်လို့ဒုက္ခခံရတာနဲ့ဒုက္ခခံရင်မှတတ်နဲ့ကြိုက်တာဒါနှစ်ခုပဲရှိတယ်အဲဒီသမုဒိယနဲ့ဒုက္ခဒုက္ခနဲ့သမုဒိယငရာတကံမှာခင်ဗျားတို့ပါဟင်မပါတဲ့နေရာရှိသလားမရှိပါဘူးဟင်လှုပ်ချင်တာလှုပ်ဒီသစ္စာနှစ်ခုသတ်လိုက်ပဲဟင်ဟွာလာဟိုရွာတဲကတို့တကာတကမတီလက်တမွေထားတဲ့သစ္စာနှစ်ပါးဟုတ်ဗျာဟင်ဒီသစ္စာနှစ်ပါးရွာတဲကလက်တမွေထားတာ၄ပါးရှိတယ်ကျန်တဲ့နှစ်ပါးသုံးပါးကောင်းမှန်းတောင်ပြီးတယ်မရှိပါဘူး ဟင်တိလာကြတဲ့နိရောဓနဲ့မကလေဟင်နာရာဒီဟိုအရင်ကလည်းရှိဘူးအခုမှပေါ်တာဟုတ်ကလားအရင်ကရှိနေတာမှမဟုတ်ဖ ೇನೆ အခုမှပေါ်တာပဲဟုတ်ပါတယ်ဘယ်လိုလဲဗျာဟင်အရင်ကရှိနေလို့လားဗျာဟင်ခဏမထိုင်ခင်ကရှိမှရှိပဲနဲ့အဲအခုမှပေါ်လာတာဟုတ်ကလားသူဒါလေးပါတော့ဟိုအခိုက်လည်းမသိတဲ့အချိန်တင်တယ်ဟဲ့ဟုတ်ကလား ဒီမှာတော့တို့ပါတော့ဟိုသွေးတွေမလျှောက်တာအောင်ဖိထိုင်ထားလို့ထင်တယ်။တာလုံးပေါ်တာ။ဟုတ်ကလား။ဒါဒါလေးပါမညင်ညွတ်လို့ထင်တယ်။သို့မဟုတ်သွေးတွေမညင်ညွတ်လို့ထင်တယ်။အဲတောင်းပေါ်လာတာ။ဟုတ်ကလား။အဲ့တော့အရင်ကရှင်းနေတာမှမဟုတ်ဘဲနဲ့အဲ့တော့ तू အရင်ကရှိတာမဟုတ်ဘူးအခုမှပေါ်လာတာဆိုဧည့်တယ်ပဲ။အင်းချင်းလားဧည့်တယ်။ဟိုဧည့်တယ်ဆိုတာအချင်းကြပြန်မှာပဲ။ तू လည်းမချုံငိမ့်နိုင်ဘူးလား။ဟာနိရောဓရှိတာပဲ။ အဲ့တော့ဏိရောဓကြီးကဒီလိုထိုင်းနေုံနဲ့ရလားနာတယ်နာတယ်နဲ့မကနဲ့ပွားမှတယ်လေဟင်အဲ့ဒီမခံခြင်းစိတ်လည်းမဝင်ပါအောင်ငါချီသလုံးကြီးငါပေါင်ကြီးဒီပြညာလည်းမဝင်ပါအောင်ဟင်ကျုပ်ွက်ထဲမှာငါပေါင်ငါချီသလုံးပါလို့လားမပါဘူးဘာတွေ့တော့နာရနဲ့ပြီးတာနှစ်ခုရဲ့ဟုတ်ကလားအဲ့တော့သူတို့တဲ့တဲ့ချင်းသူတို့သူတို့ချင်းအဲတွေ့ရအောင်လို့သူကြားကမဆိုင်ဘူးမကတ်နဲ့ဆိုတော့နာတဲ့နာတဲ့နဲ့မှပေးနေတာ ဟုတ်ကလားအင်းပေါင်ကြီးအင်းလက်ကြီးခြေတော်ကြီးကြောကြီးအဲဒီပညာတွေလည်းဝင်လို့မရပါဘူးအင်းဒီကြတဲ့ဟိုတို့ပညာကပညာတိုင်းဆိုတော်သေးငါပေါင်ကြီးဆိုငါနဲ့သွားကလိုက်လို့ရှိရင်တော့ဟင်ဟင်ဘယ်နဲ့တော့ကျင်နာမှာနာတာကြီးပေါ့ဟုတ်ကလားနာတဲ့ပေါ်မကျင်နာဘူးခင်ဗျားတို့ဟုတ်ကလားသူ့သူ့ဘက်ကကြည့်ရင်သူ့သူ့ဘက်နှမ်းကြည့်ရင်မကျင်နာဘူးကိုယ့်ဘက်ကြည့်ရင်တနာတယ်ဟုတ်ကဲ့ကိုယ့်ဘက်ပြန်ကြည့်တနာတယ်ပေါ့ သူ့ပဲကြည့်ကြည်နာဖူးအဲ့ဒါမဝင်တာအောင်မှသာအဲ့တော့နာတယ်နာတယ်နဲ့နာတာလေးနဲ့သိတာလေးနဲ့ကိုအလုံးလုံးပုံကိုမြင်အောင်မက်ကပွားလိုက်ရင်သူကနေတော့တာမဆိုင်ဘူးနော်အဲ့တော့သူ့လည်းတစ္ဆာရှိတာပဲဟုတ်ကလားဗျာဟုတ်ပါဗျာဟင်ဒါကိုသိဖို့ရရဲ့အခြေခံအစိပ်ပိုင်းဖြစ်ဒီဘုန်းစကုဏဘာပေးထားတာပေါ့ဗျာဟုတ်ကလားဒါတော့ဟောအနာဒူလေးပြောတာပေါ့ဟင် တို့အနာရှိကြီးလည်းရှိသေးတယ်နဲ့ငွေကလေးကသေးထိဟုတ်ကလားဗျဟင်ကောင်းရဲ့နဲ့နာတာလည်းရှိတယ်ဖိုးရဲ့နဲ့နာတာလည်းရှိတယ်ဟုတ်ကလားနာတော့နာတာပဲအကောင်းနာနဲ့ဖိုးနာနှစ်နာဒါပဲကောင်းမှန်ပါဗျာဟုတ်ရာဟင်ဘဝတို့ကလေးဘဝကဟင်ကာလာသာကာလာသမီးဘဝဒီကနေ့လူလဘဝဒီကနေ့လူကြီးဘဝဘဝပြောင်းတာမှန်တယ်များပြက်လို့ပြောင်းပြက်လို့ပြောင်းတာမှန်တယ်များပြက်တာမှန်တယ်များနာလို့ပြက်တာဟုတ်ကလား ဟင်မတိမတာနာရာနဲ့တိတိတာရာနာရာဒါပဲကွာတယ်ထင်တယ်ဟုတ်ကလားဗျာဟင်ဒါကိုပဲသရာလို့သုံးတာထင်တယ်ဟင်သရာလို့သုံးသွားတယ်လေဟင်ဟုတ်ကလားဗျာသူဗျာရိနာလို့အကျမ်းနာမဟုတ်ဘူးလေသရာနာကနုနုလေးနဲ့နာတာထင်တယ်ဟင်ဟုတ်ကလားဟဲ့ဒါမဟုတ်တို့ဗျာဒိနာကတော့ကြမ်းလွန်းတဲ့အတွက်ပေမင်းကြီးကသူအာမကူဘူးတဲ့တော့ကြမ်းဟင် ဟုတ်ကလားသူကအပူတိုက်နဲ့တိုက်တာကိုသူခန္ဓာကိုယ်ထဲမှာအပူလေးမျိုးရှိတယ်လို့ဆိုတာကိုပါစကတိဇောစွာတို့အစာကျင်ညက်ယုံလောက်ရှိတဲ့ဖို့ဖို့ပေါ့လေဟင်ပြီးတော့ဇီရဏတိဇောစွာခန္ဓာကိုယ်ကြီးကို အပူငွေပေးပြီးတော့ဟိုသူဟင်းအိုးများကိုချက်ပြီးသားဟင်းအိုးမတိုးအောင်ထားတယ်လို့ပေါ့ဟင်ကိုယ်ခန္ဓာကိုယ်ကြီးကိုမတိုးအောင်မပုတ်အောင်ဟင်သူ့လေအားဆောင်ပြီးတော့ဟိုလေကြောကတစ်ဆင့်ဒီအပူကိုဖြန့်ပေးနေရတာလေ သူ့ကိုဥတ္တမဒေဇောလို့လည်းခေါ်ခန္ဓာကိုယ်ကိုအပူကိုမျှအောင်လုပ်ပေးလို့လေပြီးတော့ဒီတဲ့တိုးလာရင်ဓာတိဇောဆိုတော့ဖြာခြင်းနာခြင်းတယ်လေတန်တပနတိဇောဆိုတော့အနာပေါက်တာတွေလေကြောက်တို့ဝက်သက်တို့ကြောင်ဒါအပူဆုံးထင်တယ်ဟဲ့ဟုတ်ကလားအပူဆုံးအဲအဲအဲ့ဒီအပူတွေဒီအပူတိုက်နဲ့တိုက်တာကြတော့ဖြားရင်လေလူတွေသိတယ်ထင်တယ်ဟဲ့နာရင်ကောလူတွေသိတယ် ကိုယ်လည်းသိတယ်ဘေးလည်းသိတယ်အဲ့တော့တို့အာရှိဆရာဝန်တွေလည်းပါနေဆရာဝန်တွေကအဲ့အဲ့ဒီသေးကိုပေါ်ကြတယ်ဗျဟင်ပေါ်ပြီးတော့အဲဖြားသူလာတဲ့သူကုတယ်ရှင်လေဟိနာသူနာတော့နာသူလာလည်းကုတယ်ဖြားသူလာလည်းကုအဲ့တော့ဟိုဘေးလူတွေရိမ့်မိအောင်ဟိုအရန်ကာရောလုတ်ကြလုံးလို့သေမင်းကြီးကအဲ့ဒီနာမင်းကြီးအာကိုဘူးတဲ့ဟုတ်ကလားပါလာဟို အကျမ်းနာထင်တယ်ဟိဟိဟိုမတိမတာအနာကတော့သရာထင်တယ်ဟိဟိတရွေ့ရွေ့လေးနဲ့ထင်တယ်ဟိမတိမတော့ဟိုကတ်ချွချွေပါတယ်ဒါကြဖရာဝန်ကြီးကအိုသေးဖော်တာဘယ်သူရှိတော့ဟိနာအနာပြောက်သေးတာရှိတယ်အိုးပြောက်သေးဟိဟိဟိုအိုးယောဂဆိုသေးလိုက်သွားပြရင်တော့ဆရာဝန်ကြီးတောင်းယူနိုင်လားမပါဖြစ်လို့တော့အတူကသိလို့လား ဟင်သူသူသရာဘူကျုပ်ဘာတော့တို့သူဟင်ငကြကြီးနဲ့ဟိုတိုင်းကြည့်တော့ဟောတွေ့မလားအဲဟိုဖြားရနာရတာတွေ့ကောင်းတွေ့မယ်သရာမတွေ့ဘူးအဲ့တော့သူကတကြီးတကြီးနဲ့တဖြည်းဖြည်းလေးနဲ့ဟင်အမှဲ့ကြွေချွေတော့ဘေးလူလည်းမသိဘူးကာယကံရှင်လည်းမသိတဲ့အတွက်တည်းဟင်တေမင်းကြီးကတော်တော်အားထားတယ်သူကြောင့်ပုံတယ်ဟင်ဟင် ပုဂ္ဂလာတ attva တူကိုတတ်တဲ့နေရာပြပြကြီးကြီးနဲ့ဟုတ်ကလားဟင်ဒံညာမပေါ်လားလက်တယ်မပေါ်တတ်နိုင်လို့တဲ့ဗျာသရာလေးအဲ့တော့ဒီသရာကနေပြီးတော့အမဲရွေချွေးနေတယ်တဘဝနဲ့တဘဝပေါ့လေဟင်သူအညာသားဆိုရင်တော့ကလေးငယ်ဘဝကခလာသားဘဝခလာသားဘဝကလူလာဘဝအဲဒီကနေလူကြီးဘဝဒီလိုတဘဝတဘဝပြောင်းပြောင်းပြောင်းပြောင်းသွားတာဟာပြက်ပြက်ပြက်ပြက်လိုက်လာလို့ကြောက်မှာဟင် အဲပြက်တာမှန်များအနာရှိလို့ပြက်တာမနာပဲမပြက်ဘူးဟုတ်ကဲ့အဲ့တော့အဲ့ဒီမတိမတနာလဲတဘောအလုံးရှိတယ်ဗျဟင်သရဏာလို့ပြောရမှာပေါ့လေဟုတ်ကလားဒီအနာကိုလည်းပဲတို့ဒီကုသင်နဲ့သွားရမှာပဲအနာပြောက်သေးတယ်နဲ့ဟုတ်ကလားဟင်ဒါကတော့တို့ရုပ်မှာဖြစ်တဲ့အနာနေမှာပေါ့လေစိတ်မှာကြတော့ဟော ကြိုက်တော့ကြိုက်ဆွဲမကြိုက်တော့မကြိုက်ဆွဲမတိတော့မတိဆွဲအလျောက်စိတ်မှာဖြစ်နေတဲ့အနာတွေဟောဟိဟိတို့ဒါကြတော့ဟိုဘင်နာကနာလို့သာကသုံးဘင်နာကနာဆိုတာဖွေးအနာအသားဖွေးရတာဖြစ်တာတယ်ဟိဟိချိခိကတော့ဘင်နာကနာလို့သုံးပါဗျာအခုခေတ်တော့ဘယ်လိုနာမည်တမမသိပါဘူးဗျာဟိကာနာဘင်နာဆိုတာအနာဖွေးတွေလေ ဟင်သွေးသွေးလို့သွေးပုတ်လို့ဖြစ်တာအဲ့တော့ဘဝဆက်ဆက်ကဟင်လူဘဝရောက်တိုင်းရောက်တိုင်းဒီအာယုံတွေ့တိုင်းတွေ့တိုင်းဆွဲခဲ့တာလူဘဝပြန်ရောက်ဒီအဆွဲနဲ့ပြန်ပြီးပြန်ထက်ကနေပဲဟုတ်ကလားအဲခွေးဘဝရောက်တိုင်းရောက်တိုင်းခွေးဆွဲဆွဲခဲ့တဲ့ခွေးကြိုက်ခွေးမကြိုက်ဘူးလေရှိသေးဒါလည်းခွေးဘဝပြန်ရောက်မှထက်ကနေဆိုသူ့အာယုံပြန်တွေ့သူ့ပြန်ပြီးတော့ကြရသားချင်ဟုတ်ရအော်နတ်ဘဝတော့လည်းဒီလိုနေမှာပေါ့လေအဲ့တော့နတ်ဘဝကခံစားကြတဲ့အာယုံလူဘဝကြောင့်သိမယူပါဘူးဟုတ်ကလား ဟင်ဟိုလူဘဝရောက်ကလူဘဝရောက်တော့ခံစားခဲ့တဲ့အာယုံကိုခွေးဘဝရောက်တော့ခွေးဘဝတွေ့လေတေးမယူပေါ့သူ့ဘဝနဲ့သူပြန်တွေ့မှထင်တယ်ဟဲ့ဟင်အဲ့ဒီခါကျမှတင်ကြိုက်စိတ်မကြိုက်စိတ်မတီးစိတ်ဒါတွေပေါ်လာတယ်ထင်တယ်ဒါစိတ်မှာကပ်ဖြစ်တဲ့ယောဂါတွေထင်တယ်ဟဲ့ဟင်တောင်းဟင်ကိလေသာပင်နာဟောင်းကျင်ကိုလို့ဆိုရဗျာဒါကိလေသာလည်းဘင်နာကနာနဲ့တူတယ်ထင်တယ်ဟဲ့ဟင်တဘောဝါလည်းဖြစ်လာတာဟုတ်ဘူးထင်တယ်ဟဲ့ အင်းဘဝပေါင်းဘယ်လောက်ကြာတော့ဟိအေးအနာပါကံဘေးပရားများစွာတန္တရာမကိလေသာပင်နာဟောင်းကျင်ကိုဆိုဟုတ်ကလားမက်ခင်ကြီးအေးအမြိုက်ဖေးဖြင့်မဖေးရဲ့လို့မသားလို့မင်းပြူကိုတွဲပြီတဲ့ဟုတ်ကလားဟင်ဒါစိတ်မှဖြစ်တဲ့အနာထင်တယ်အဲ့တော့စိတ်မှဖြစ်တဲ့ယောဂစိတ်နဲ့ပြန်ကိုယ်ကမှထင်တယ်ဟင်ရေကြောင့်ဖြစ်တဲ့ကျွန်းပင် ရေနဲ့ပြန်ဖေးရဘလို့တဲ့ဗျာဟင်စိတ်မှာဖြစ်တဲ့ကိလေသာအနာကိုလည်းခုတို့စိတ်နဲ့ပဲထင်တယ်ဟိဟင်သွဲစိတ်ကိုမှစိတ်နဲ့လားဟိဟုတ်ကလားဒါနဲ့တို့ဒီဘုရင်ခုနှစ်ဆင့်နိုင်သွားရမှာဟင်ဟုတ်ကလားအဲ့တော့မနေ့ကတော့တထိုင်တွင်းဖြစ်တဲ့အနာသိကိုပြောတာလေတို့ဒီကနေ့တော့ဖြင့်အဲ့ဒီကိလေသာဟင်စိတ်အနာယောဂထင်တယ်ဟုတ်ကလားဟဲ့ဟင် အဲ့တော့လေကိုကိုနူတာတော့သူတို့ဆရာမောင်ဆရာသိရှိပါတယ်စိတ်အနူဘာဘာနဲ့ကုမလို့ဟုတ်ကလားဟေးဟင်ဟင်ကိုနူနဲ့စိတ်အနူဘယ်ဟာကပုံပုတ်တော့ဟေးတော့ပြောဟင်ဟင်ဟုတ်ကလားဗျဟင်ကျေဟိုစိတ်ပုတ်ကြီးနဲ့မဟုတ်တာလောက်တာဟိုတပြီလုံးနဲ့ရင်းနေရင်တပြီလုံးတည်တယ်ဟင်တရားကလုံးရင်းနေတရားကလုံးနာတယ်ဟင်တမျိုးလုံးကနေရင်းနေတမျိုးလုံးနာတယ်ဟင်ယုံလူကသူ့တပိုင်းတနိုင်လောက်နာတယ် ဟုတ်ကလားဟဲ့အဲ့တော့တို့ဒီဘုဇင်ကသိအနူလဲကုရလိမ့်မယ်ထင်တယ်သိအဖျားကောသိအနာကောသိနဲ့ပတ်သက်တဲ့အနာယောဂမှန်သမျှဟောဒီဘုဇင်ဖိနေကုရမယ်တောင်းမသူ့ကိုတမောတထလို့ခေါ်ဟင်ဟင်တရားနဲ့တူတဲ့ဖိမရှိဘူးလို့ဆိုကြဟုတ်ကလားမနေ့ကတော့တို့ကိုနာတင်နေဟိရှင်မမောက်ခလားတို့ရှင်မကတပါတို့ဟုတ်ကလားဘုရားရှင်ရဲ့လေးနာယောဂါတို့ ဒါနဲ့ပြောခဲ့တာထင်တယ်ဟင်ဒါတွေကိုကိုလာခဲ့တယ်အဲအဲအဲ့ဟာတွေလည်းပြောက်သွားအဲသူ့ပွဲတွေ့ထင်တယ်ဒီဖြစ်ပွဲတွေ့ပွဲတွေ့ဟုတ်ကလားမှန်ဆိုဟိုဖော်ထားတဲ့ဖြစ်မဟုတ်ဘူးဟုတ်ကလားအဲ့တော့တို့စိတ်နာလည်းကိုကမှထင်တယ်ဗျာဟုတ်ကလားအဲ့တော့စွဲသိမ့်နဲ့မှစိတ်ဒါလည်းယောဂီတို့အသွားနဲ့အတာပြောခဲ့ပြီးပြီပဲဟုတ်ကလားဟေအဲ့တော့တို့ဒီတတိပွားပုံမှုကဟိုဘက်က ကိလေသာအစွဲစိတ်ကတွေးရင်တွေးတာကိုလက်ခံမိရင်ပြေးရင်ပြေးတာကိုလက်ခံမိရင်ယောဂီတို့ဖိတ်ချက်မဦးနိုင်ဘူးအနာကဥသွားလို့ဟုတ်ကလားဟဲ့အဲ့တော့တို့ဒီဘုဇင်ပွားဖို့မှုမှာတတိတံဘောဖြစ်တယ်ဟဲ့တတိရဲ့ပွားဖို့မှုကမတွေးတာအောင်မှားတော့မှာတယ်မပြေးတာအောင်မှားတော့မှာတယ်လေဒါပဲလား ဒီဖိနဲ့သာမှာဟင်ဒါသိအမှုကြောင့်ဖေးထင်တယ်ဟုတ်ကဲ့အဲ့တော့တို့ဒီစိတ်ကလည်းအဲတွေးရင်တွေးပေါ့ဗျာမတွေးပြေးမှာပဲဗျာပြေးရင်ပြေးပေါ့ဗျာမပြေးတွေးမှာပဲဗျာဟုတ်ကဲ့ဒီမှာယောဂီတို့မျက်စိအောက်မှာသူပြောစရာဘာမှမယောဂီတို့ကရှာမပေးနိုင်တဲ့ပဲဟင်ဟင်ကစားမတက်ကလေးကိုကစားကမပေးရင်အဲသူပြင်းမှာပေါ့ဗျာ ပြင်းဟိုပြင်းရင်ပြီးမှာပေါ့မပြေးတွေးမှာပေါ့ဗျဟုတ်ကလားအဲ့တော့ကစားမတတ်တဲ့ကလေးကစားကွက်ပေးရမှာထင်တယ်ဗျဟုတ်ကလားအဲဒါဖြစ်ရင်သားနဲ့တန်နဲ့ကစားကွက်ထင်တယ်သမီးဖြစ်တော့ကောသမီးနဲ့တန်နဲ့ကစားကွက်ပေးရကလို့ဒီမှလည်းပေးရမှာပဲမိမိဖရိုက်လိုက်ပြီးတော့ဟုတ်ကလားဗျာအဲ့တော့ဒီတတိပွားပို့မှုကိုအမြဲယူနေရမှာထင်လားဟင်မတွေးပြအောင်မပြေးပြအောင်ဟုတ်ကလားမတွေးပြမပြေးပြလေလေ ကျုပ်ွက်တဲ့မြဲလေးလေးထင်တယ်ဟင်အဝင်နဲ့အမှအထွက်နဲ့အမှတဲ့လေးလေးထင်မလားဟင်အမတွေးပြမပြေးပြလေးအဝင်နဲ့အမှအထွက်နဲ့အမှတဲ့လေးလေးပဲမဟုတ်ဘူးလားဗျအဲလိုတဲ့လို့ဒီစိတ်စည်းလုံးမှုအာကောင်းသွားရင်တို့လေးပြေးလေးချင်းတိုက်နေတဲ့အချိန်မိုးပွဲလေးရွာလို့ကတော့တဲ့တယ်မကြနိုင်ဘူးဟိုဘက်ကြီးတဲ့သူတို့သွားမှာတောင်လေးတိုက်ရင်ညောက်ဖက်ကြီးတဲ့သွားမှာ ညောက်တွေတိုက်နေတယ်မိုးပြေးလေးရွာရင်ဟင်တောင်ဘက်ကျတော့တတ်ထုံဆောင်မယ်ဟုတ်ကလားရွာတဲ့မိုးကဟောမိုးပြေးမိုးညင်းပြပြီးတဲ့လေလေးကလည်းတုတ်တုတ်တုတ်တုတ်လည်းအတိုက်ခံရအောင်မယ်ဆိုရင်ဟုတ်ကလားဟင်အဲ့တော့လေပြေးလေနူလေးဘလောက်တိုက်နေနေမိုးသီးမိုးပေါက်ကမိုးရီပေါက်ကလက်ပန်းလို့လက်ညှိုးလို့ကြာလာလို့ကြည့်ရင်ပါအောင်လားဟုတ်ပဲပါ ပါအောင်မလားဒီဘက်တဲ့တဲ့ကိုကြအဲ့တော့စိတ်စည်းလုံးမှုအာကြီးသွားလို့ဟင်ဟင်စိတ်ရဲ့ကြီးထွားနှုံးကကြီးလာရင်ရှုွက်ပေါ်တဲတယ်မကြနိုင်ဘူးလားဟင်ရေတတ္တိဟာဘာမှမရှိပါဘူးဟင်ဟင်ရေလေးတစ်ပေါက်ရဲ့အင်အားတတ္တိပါရှိတော့တို့တော့တစ်သက်ပြီးတစ်သက်တစ်သက်ပြီးတစ်သက်ကြရင်ဒီမြေဟာတွင်းမဖြစ်နိုင်ဘူးလားတွင်းဖြစ်နိုင်တယ် ဟင်ဟင်တွေးဖြစ်နိုင်လေရေရဲ့တတိတလဘတ်ပါကြပါသေးဟုတ်ကလားတာမို့တို့ကလားရဲ့ပန်ဆောင်နဲ့ရေဆောင်ကတာတယ်ဆိုတာလေသင်္ဘောကြီးတတိဘလောက်ပဲကြီးတာဖြစ်နေနေပင်လေတမ်းမြေအောက်တာမြုပ်သွားတနာရီနှစ်နာရီကြာလို့ရှင်အဲ့ဒါအကုန်လုံးစကားဖြစ်သွားတာရေစားတာလေအဆက်မပြသက်သိပြီးအားရှိတာဟုတ်ဗျရေကလေတို့စိတ်မှလည်းအဲ့လိုသိပြီးအားရှိသွားလို့တသက်ပြီးတသက် ဒီပေါ်ကြလိုက်လို့ရှိရင်ကြာတော့တွင်းရလေးဖြစ်တယ်လို့ပဲတို့ဒီရှုွက်ထဲမှာလဲဒီဘူးစဉ်ပွားပုံမှုတတိလေးဟာတစ်ချက်ပြီးတစ်ချက်တစ်ချက်ပြီးတစ်ချက်ဟုတ်ကလားတီးပြီးလုံးလုံးနဲ့ကြာသွားရင်ဒီရှုွက်ထဲမှာအရာမထင်နိုင်ဘူးလားမထင်နိုင်ပါပဲဟင်အဲဟိုကလေလေးကလည်းတုတ်တုတ်တုတ်တုတ်ရွာရမိုးကလည်းမိုးညင်လေးဆိုရင်တော့တွင်းကြီးတော့မဖြစ်နိုင်ဘူးလား ကျင်းကြီးလောက်ဟောအခုဟောဘာဖြစ်လို့တော့မိုးညင်းဟာမိုးကလည်းညင်းသေးလေကလည်းဖြင်းပြင်းသေးအာဘယ်တော့တဲ့ရကြမှာတော့ဩမေးလို့ရအောင်ဟင်ကျုပ်တနည်းအားဥမိုင်းကြီးကြောက်လို့ကြောက်အောင်ပါကျုပ်တရားလေးတော့တစ်ဖွဲစိတ်ထမှာဟင်ဟင်ဟိုမဟုတ်တာပြောရအောင်မယ်တို့ဘုန်းကြီးလူထွက်သွား အင်းဟိုတမန္တာဆက်ကဝါလေးသူနဲ့စားထားတာဒီဘယ်တော့မှဘယ်တော့တောင်မဟုတ်ဘူးဟုတ်ကလားဘုန်းကြီးလူတွေအလုတ်တော်တော်လုတ်တယ်ဆိုဘေဒင်ဟောတာပဲအဲဘေဒင်ဟောတာသူကချစ်ုံချုပ်ဟိုဟဲ့အဲဖေးဖျားတော်လုတ်ချင်ဘူးဘောင်းတော်ဖေးဖျားကတန်ဆုံကန်ရလို့နည်းနည်းပင်ပန်းလို့ဟုတ်တယ်နဲ့ဘုန်းကြီးလူတွေတော်တော်အလုတ်လုတ်တယ်ဆိုဘေဒင်ဟောတာလားမလားအဲဘေဒင်ကဘေဒင်ဟောယုံလေဘာလို့ဟုတ်ကလားအဲဒါဗျာဘုန်းကြီးလူတွေကကံထိုးလိုက်ပုံကဟို ဒါတော့လေသမားရဲ့သမီးနဲ့သွားအကြောင်းပါဟုတ်ကဲ့လေသမားသမီးနဲ့သွားအကြောင်းပါလေလို့ကမှာပေါ်ပြတာထုံးတာမယ်ပေါ့ဟုတ်ကဲ့ဟင်အဲ့တော့ဟိုအိမ်ကလာနေတယ်တခါမှလည်းထုံမလိုက်ဘူးတဲ့တခါမှလည်းပြောမလို့ဘူးတဲ့ဟင်အဲ့တော့ဟိုမရဖြစ်သူကတော့ကိုယ်လေးမကျင်တာတဘောပြဘေးကကျင်တာမလားဟင်အဖေလေးမေးရဟောကျင်တာမလားညီကောင်မောင်နှမတွေကဟောအဲ့တော့အဖေလေးမေးရဟမ်အဲနေအောင်ကြကြီးဟင် အခိုင်အုံးဟဒီတိုင်းတော့မနေနဲ့ဟုတ်ကလားအဲလေမထွန်းကြီးနေပြီဆိုရင်ပြိုးတော့တော့နှုတ်ဘူးအဲ့တော့မိမအခိုင်မှများတော့ဟင်ဟိုရေလည်းပစိုးလေးပခုံးပေါ်တင်သွားတော့ဟင်ထမင်းစားပြီဟိုလည်းရောက်ရောက်လည်းကစင်းယူကနဘဲပင်ကြီးအောင်ဒီကောင်းကောင်းနဲ့အိတ်ဟင်ဟင်ဒါနဲ့တို့မွန်းတဲ့သွားရောဟင်အဲ့တော့ကမွန်းတဲ့နေပြီတော့ထဟိုမိမကနှိုးအဲ့တော့ထခြင်း မွန်းတဲ့နေဗလားနှုတ်ထားပေါ်ဟာကျိုးတရားမှလေးတော့တဆွဲပါအစိတ်ပါလို့ကြာအိတ်ကြောင်ရောတဲ့ကျိုးတရားနှုတ်ရမှာကိုကျိုးတရားမှလေးဆွဲဆွဲမှာတဲ့တဆွဲအစိတ်ကြနဲ့ဆွဲလိုက်ရင်လေးတာဆွဲပြီးတာတဲ့ဟုတ်ကြာအိတ်ပြန်ရောဟင်တော်လေးကြနေလေးတောင်းတော့တခါနှိုးပြန်ရောဟင်နေတောင်းလေးဗလားနှုတ်တာပေါ်ဟာကျိုးတရားမှလေးဆွဲတဆွဲအစိတ်ဆိုကြာအိတ်ပြန်ဟင်ဟင်ဒါနဲ့တဖြည်းဖြည်းနဲ့ဟိုနေဆောင်နေဆောင်ကနေမရိုင်းတွင်း ဟင်ဒီကနေပြီးဟိုကလေးကြောင်းပြန်ချင်းရောက်တော့ကလေးကလေးတောင်ကြောင်းပြန်ချင်းရောက်နေပြီတော့ဒီချိန်ကျမှတော့တော့ဘယ်လိုလုပ်နှုတ်မှာတော့ဆိုရင်ဟုတ်လားဒီချိန်ကျမှတော့လေးစိုးမရနိုင်ဘူးပြန်ရောက်အောင်ဆိုရဲ့ကိုလည်းမိုးပြေးလေးကဘယ်တော့တော့ဘယ်တော့တော့ကျိုးတရားလေးသွဲလားဟင်ခုချိန်ထိမိုးပြေးပဲရှိသေးဟင်မိုးပြင်းဘယ်တော့ရွာမှာတော့ဘယ်တော့ရွာမှာတော့ ပြောတရားလေးဆွဲပါဘာတော့ခကြဟင်ပြောတရားမှာလေးဆွဲပါတယ်တဆွဲမှာစိတ်ဟုတ်စားဘူးဟင်ဒါနဲ့အချိန်ကုန်မယ်ခင်ဗျားတို့ဟင်အဲ့တော့တို့ဒီနေရာမှာတတိကတစ်ချက်ပြီးတစ်ချက်ကြာနေရမှာထင်တယ်ကြာနေရမှာဟင်အဲ့တော့ဒီတတိအားကောင်းလာရင်ဒီစိတ်စည်းလုံးမှုရှိမလားဘူးလားအရှိတာမှာပေါ့စိတ်စည်းလုံးမှုရှိသွားရင်ဒီမိုးရေစက်ဟာကြီးလာမှာပေါ့ဒါဆိုတော်ရောလေကိုခံနိုင်ပြီတို့ တိုက်ချင်တော့တိုက်သူ့တဲ့တယ်ကြတယ်လေတဲ့တယ်ကြရင်ဒီချုပ်ွက်ထဲမှာအရာထင်းလာမှာပေါ့အဲအရာထင်းလာလို့ဝင်ပဲလို့လေထွက်ပဲလို့လေဆိုရင်ဒီစိတ်ဒီကစားခွဲရသွားပြီဟင်ဟင်တဏှာနဲ့မကင်းသေးတဲ့စိတ်ဟာအဆန်းလွန်ကြိုက်တယ်ဟင်အဆန်းကြိုက်တဲ့စိတ်ဒီသူ့အဆန်းတွေ့သွားရင်ပြောတာပဲကြဟင်အဆန်းမတွေ့လို့မပြောတာမဟုတ်ဘူးလားဟင်အဲ့တော့ရှုွက်တဲ့ရဲ့လုံရမှုတွေဒါလေးတွေ့နေဒါလေး တို့ထင်ရှားတဲ့ထင်ရှားအောင်ကြည်ပါဒါပြောတာထင်တယ်ဟင်နာနာပြောတာမလို့ဘာတွေ့တွေ့ဘာတွေ့မှတရားလို့ပြောတာမှမဟုတ်ပဲဟင်တွေ့ကျင်တာတွေ့တွေ့တာထင်ရှားတဲ့ထင်ရှားအောင်ရှုဒီလိုပြောတာထင်တယ်မှားသလားမှန်သလားစဉ်းစားမနေနဲ့ဟုတ်ကလားမှားတတိယဖယ်ထုတ်သွားလိမ့်မယ်မှန်တတိယဖော်ထုတ်ပေးလိမ့်မယ်ကိုဘာမှဝင်မရှုပ်ပါနဲ့ဒီလိုပြောပြီးသားဟုတ်တာကြီးဟုတ်ကလားဟိအဲ့တော့တို့ဒီလိုလေးတာဆက်မပြားတတိပွားဖို့မအားကောင်းနေရင်သူ့ရှုွက်ထဲရဲ့လှုပ်ရှားဖြစ်ပြေဓမ္မဝိတ္တံပေါ်နိုင်မလား အပေါ်မှာပဲဟင်အဲဒီကျုပ်ွက်တဲ့ရဲ့လုံရှားဖြစ်ပြဝင်ပဲလို့လေးထွက်ပဲလို့လေးအဲပထမတော့တို့ပြောနေကြတိုင်းဆိုအေးပြီးနှွေးပြီးနောက်တော့အေးလှုပ်လှုပ်ကလေးနှွေးလှုပ်လှုပ်ကလေးဟုတ်ကလားတော့လှုပ်လှုပ်ကလေးကိုသိယုံနေမကဘူးဒီမနောจิตကြီးလာရင်မြင်းကိုလာဟုတ်ကလားနေရမတို့တော့လူတိုင်းမဟုတ်ဘူးဟုတ်ကလားနာသီဝကိုစိုက်အားကောင်းတဲ့ယောဂီသူ့ဘက်ကလေကိုမြင်လေးမြင်တာမရှိဘူးနာကောင်းလေးရဲ့ ဟိုတို့ဟင်ပဲလေးတွေခုံတယ်လို့လေဖွာဖွာရေးဖွာဖွာရေးနဲ့ပစုံသိပ်ခုံတယ်လို့ဒါကိုဘက်ကမြင်ပါပစုံသိပ်ခုံတယ်လို့ဒါကိုဘက်ကမြင်ပါပဲဟင်လေဘက်ကမြင်သူ့ဘက်ကမြင်တာထင်တယ်ဟဲ့အဲ့တော့ယောဂီတိုင်းရှူထန်တော့ဝင်လေထွက်လေရရှိတန်တန်ကြီးထွက်ရမယ်လို့ဥပဒေရှိဘူးဟင်မတို့ဦးနဲ့တို့ဦးစိတ်ချင်းတူလို့လားဇေယိုက်ချင်းကောမတူနိုင်ဘူးအဲ့တော့သူ့ဒီလိုလာလို့ကို့ဒီလိုလာမလို့မျောနဲ့ကို့လို့ကို့လို့ ဒီလိုပြောတာထင်တယ်ဟဲ့ခွင့်လို့ကိုလို့ဟုတ်ကလားလာရလာညောတူသလားဗျာလာရချင်းမတူရင်ထုံညာတူနိုင်မှုလေဟုတ်ကလားဗျာအဲ့တော့သူ့တော့ဒီလိုတွေ့တယ်ငါတော့ဒီလိုသွားရမလားရှင်းမနေနဲ့သူကသူပဲကိုကကိုပဲဟုတ်ကလားဗျာဟင်အဲ့တော့တချို့ကြတော့နာသီဝဘက်ကတွေ့တာလည်းရှိပါတယ်လေဘက်ကတွေ့တာလည်းရှိပါတယ်အဲ့တော့သူ့ဘက်ကတွေ့တွေ့ကိုယ့်ဘက်ကတွေ့တွေ့ပေါ့ ခွေးကြိုက်လို့ရရဒုတ်ပြစ်လို့ရရရတာလို့ရုံမဟုတ်လားဟင်ဒါဆိုဟိုစိတ်ရဲ့ဟင်ဟိုစီလုံးမှုတတ္တိကြောင့်ခန္ဓာကိုယ်မှာဖောက်ပြန်နေတဲ့ဖြစ်ပျက်ကလေးမမြင်ဘူးလားရုပ်သည်ဖောက်ပြန်တတ်သောသဘောဆိုဟုတ်သလားဟိကျုပ်ကတည်းမရဘူးလားဟိဖွာကဝင်သူဖွာကနေရိတ်ကနေထွက်သူဖွာကနေရိတ်ကနေဟုတ်ကလားဟင်တစ်ဖက်ကမီးနဲ့လေး တစ်ဖက်ကထင်းမှာကအပူဓာတ်နဲ့အသာဓာတ်သူချင်းချင်းတိုက်ခိုက်တော့ဟိုလေတိုက်ခိုက်တလို့တဖွာဝတရိပ်နဲ့ပြာကျွေးနေတခဲသို့ပေါ်လာနေတယ်ဟင်ယုတ်ကြီးဒီအဲဝင်လေကတဖွာဝတရိပ်ပြီးထွက်လေပါခဲ့သလားဟင်ဟိုထွက်လေကတဖွာဝတရိပ်ပြီးဝင်လေကိုပြန်ပါလာသလားဒီလိုဆိုပြက်လိုက်နေတာတင်အဲ့ဒီအပြက်ကြီးကကောင်းသလား ပြက်ပါတယ်ပြောနေမှာပဲဟင်အဲ့တော့ပြက်ကြီးမကောင်းဘူးမကောင်းလို့ဒီအပြက်ကြီးမလိုချင်ဘူးကြော်ဆုံးလုပ်လိုက်တော့ရသလားဟင်အဲ့တော့ပြက်ကြီးမှန်းလဲတည်ပြီးဒါကြီးလဲသိမ့်ပိုက်ထားပဲဒါအဲ့ဒုက္ခရှိတာပဲမရှိမလို့ဟင်ဟင်လင်ဒုက္ခမရဒုက္ခကသဘောချင်းမတိုက်ဆိုင်ကြွာလို့ရပါတယ်ဟင်ကိုယ်ခန္ဓာဒုက္ခကဲကြွာကြဆန်းခင်ဗျားတို့ခန္ဓာဒုက္ခဟုတ်ကလားဟင်ဟင် ဒါဘဝဒုက္ခထင်တယ်ဘာဖြစ်လို့တော့ဒီဘဝကိုလူကျင်တဲ့ဘဝသမုဒယကြောင့်ထင်တယ်ဘဝသမုဒယကြောင့်ဘဝဒုက္ခတွေ့နေပြီပဲဟုတ်ကလားအဲ့ဒီအပြည့်ကြီးအဖတ်တင်လို့တင်ညာကြီးသွားချိုးပေးဟုတ်ကလားအဲမန်နေဂျာယာကူလေးပြေးပြီးဖိုးပေးဟုတ်ကလားအဖာလေးထည့်ပေးနဲ့သက်သာလို့သက်သာညာဟင်ဟင်ဟင်ကိုဟာလေးတနာလုံးလို့ညာရတယ်ထင်တယ်ဟိအဲ့တော့ကသူဟာကြီးကအပြက်ကလွတ်သလားလွတ်ပါ ဟင်းခင်ဗျားတို့ဘဝသမုဒယဘလောက်ရှိကြီးဘဝဒုက္ခကအပြည့်အပြည့်အမြဲကြုံနေဟုတ်ရာဟင်ဟင်အဲ့တော့ဒီချုပ်ွက်ထဲမှာအဲ့ဒီမှာတွေ့နေပြီပဲရုပ်ဒီဖောက်ပြန်တာတော့တပေါ်ဟုတ်မဟုတ်ကြည့်ဓမ္မဝိသယတတိဝပုံမှုကြောင့်ဓမ္မဝိသယပေါ်လာတာတဲ့အဲဓမ္မဝိသယပေါ်လာတဲ့ရုပ်ဖောက်ပြန်တာတော့တပေါ်သူဟိုတို့ခုံယုံမှာလာပြီးစိတ်စိတ်ခံနေပြီထင်တယ်ဟဲ့နာတိဝထိတ်မှာလေ ကျုပ်ကဟောလို့ဖောက်ပြန်ပါတယ်ကျုပ်ကဟောလို့ဖောက်ပြန်ပါတယ်နဲ့ဖောက်ပြန်ရင်တော့ဖောက်တာမှာဖောက်ပြန်တာမှာကျုပ်ဒီမှုဘာမှမသိပါဘူးလို့လည်းပြောသွားတယ်ဟုတ်ကလားအဲ့တော့ရုပ်ဖောက်ပြန်မှသိတာတွေကထထသိတာတယ်အဲဝင်တိုက်လို့အေးမှဟုတ်ကလားဟိုတိုက်တဲ့ဟိုဟာလားဟိဟိုအတိုက်ဘက်ကအေးနဲ့တိုက်ရင်အခမ်းပဲဖြစ်တဲ့ဒုနာဝကလည်းအေးသွားမှာတယ်ဟိသိတာတွေကလည်းအေးတယ်လို့အဲ့မှာထသိဟုတ်ကလား ဟေးတခါအတိုက်ဘက်ကနှွေးနှွေးကြီးနဲ့တိုက်ချတော့တို့ခံရတဲ့ဘက်ကနှခေါင်းရလဲနှွေးနှွေးကြီးခံရမှာအဲ့မှာသိတာလည်းလဲနှွေးတယ်လို့ထားသိအဲ့ဒီသိတာကဒါပြန်ပြီးဝင်ကူနိုင်လုံးတို့ဟဲ့တစ်ဖက်ကတခါတော့ဝင်ခလုတ်ထွက်ခလုတ်နေရာတိုက်နေတယ်နှခေါင်းကြီးလဲဝင်ခံရအထွက်ခံရခန်းနေရတယ်ဘေးကသိနေတာလေးကဟေ့ငါဟာကြီးမလုတ်ပါနဲ့လို့ဝင်သားပါလားဟုတ်ကလားအဲ့တော့သူကလည်းယုံတော်ကိုထွက်ဆိုနေတယ်ဒီအမှုမှာ ကျွန်တော်မျိုးသိယုံတာသိတာပါဘာမှဝင်မပါပါဘူးလို့သိသိခံနေတယ်လားဟင်ဒီပတိပတိတရားသူကြီးယုံတော်ထိတ်လေဟင်ဟင်ယုတ်ကလည်းဖောက်ပြန်ပြနေတယ်ကျုပ်ကလည်းကိုသူကဟောလို့တိုက်ခိုက်တယ်ကျုပ်ကဟောလို့ဖောက်ပြန်တယ်သူကဒီလိုတိုက်တော့ဒီလိုဖောက်ပြန်ပါတယ်အဲဝင်ခလုတ်ထွက်ခလုတ်နှခေါင်းကြီးဘယ်ပြန်ညာပြန်တိုက်ခိုက်ညာတယ်နဲ့ဟင်ဟင်တိုက်ပွဲဘယ်နေညာနာတယ်လေ ယောဂီတို့အိမ်တုံနာရတယ်မဟုတ်ဘူးလားဟာပါဖြစ်လို့တော့ဟင်ငွေကလေးကသေးထိနာဘူးထင်တယ်အဲခံရတယ်လေကဝင်ခလုတ်ထွက်ခလုတ်လေကသူ့ကြည့်မဟုတ်ဘူးအဲ့ဒီအဘူကိုအေးကိုယူပြီးတဲလာပြီးချာနာအတိုက်တလေဟိုကငါမြင်နေတာပဲဒီမှာလဲဒုက္ခသမှုရိယတွေ့နေတယ်ဟုတ်ကလားဗျာဒီတသစ္စာလေးပါသိဖို့ရရဲ့အခြေခံ အကြောင်းမဖြစ်နိုင်ဘူးလားဒီမှာတွေ့နေတဲ့ရုပ်ဖောက်ပြားမှုနာမ်သိမှုလေဟင်ဒါရတပြက်တည်းတပြက်တပြက်တည်းပြက်တပြက်တည်းပြက်အပြက်မှအပြက်ဆက်နေတာအပြက်ကအကောင်းဆက်တာရှိလို့ရှိဘူးဟုတ်ကလားဗျတွေ့နေပြီလေဒါမို့ဒီပုသင်ကိုတစ္ဆာလေးပါသိခြင်းရဲ့အခြေခံအစိတ်ပိုင်းကိုပြောတာဟုတ်ကလားဒုက္ခနာသမုဒယတွေ့နေတာပဲဗျဟုတ်ကလားရွာထဲရှိတယ်လို့ဓမ္မယုံနဲ့လည်းရှိတာပါပဲဗျဟုတ်ကလားဗျဒုက္ခနာသမုဒယတော့လေ အေးနိရောဓနဲ့မက္ခကတော့ခင်ဗျားတို့သုံးရကောင်မှမသိလို့ပါဟုတ်ကလားဟိုအရိယာနဲ့ပဲပဲရောက်တဲ့ပုဂ္ဂိုလ်များကြတော့သူတို့လည်းသစ္စာလေးပါရှိတာပါပဲသူတို့တော့နိရောဓနဲ့မက္ခသူတို့လည်းသုံးမယ်လေဒုက္ခနဲ့သမုဒယသူတို့ရှိတယ်လို့တောင်းခံဆိုပဲကသုံးဟင်ရှိတယ်သုံးဟုတ်ကလားသူများလူတို့သာယူထားတယ်ဟေးဟိုမသုံးမဲနဲ့တားမတင်ထားတဲ့ပြည်စည်းလေးလူနေမှာဟုတ်ကဲ့ဟေး သမုဒယနဲ့ဒုက္ခတော့သူဘဝရှိတဲ့အတွက်သူရှိနေမှာပဲထင်တယ်ဟိတို့သုံးမှုနိရောဓနာမကတွင်တွင်သုံးတို့ရွာတဲ့ကြတော့သမုဒယနဲ့ဒုက္ခကိုတွင်တွင်သုံးတယ်နိရောဓနာမကတော့ဟင်အလူကခံလိုက်တဲ့ရတဲ့ဖိလိကလေးလိုပဲပေးပဲထုတ်ထားဟင်အလကားရတော့တာယူလာတာထင်တယ်ဟုတ်ကလားဟင်ဖိလိမကြိုက်တာဖဲနဲ့ယူလာတော့ပဲနဲ့တော့တော့ပေါ့ဟဲ့ဧဒနာတရားအောင်ဆိုပြီးဟိုပြက်ကလေးတွေပဲလေးတွေထိုးတယ်ဟင်အဲ့တော့နိရောဓနာမကရွာတဲ့သုံးလား သုံးပါဟင်ဒီသမုဒိယနဲ့ဒုက္ခကသုံးတယ်အဲ့တော့ရှုွက်ထဲမှာသမုဒိယနဲ့ဒုက္ခတော့တွေ့နေတယ်ဟင်တဲ့သူဝင်နေထွက်တဲ့ဘာပုံမှုမကခွန်ပါဘူးလားအဲမကပါရင်နေတော့မဆိုင်နိုင်ဘူးလားအေးရှိနေတာပဲသစ္စာလေးပါမခေါ်ပါမှာရှင်းနေပြီဟုတ်ကလားအဲ့တော့တို့ဒီမှာဝင်ပဲလို့ထွက်ပဲလို့ပထမတော့ဟိုတို့အေးလို့လို့နေလို့လို့ကနေပြီးသာနာနမိတ်ကလေးတွေ့နေမှတင်တယ်ဟဲ့အဲဒါလေးနဲ့မှတ်နေရမှာ အဲမှန်ရင်မှန်ရင်နဲ့ဒီစိတ်ကြီးရင်းချက်မလာဘူးလားဒီပေါ်ကြီးတဲ့ရေကကြပါများပြီကိုကြရေလုံးကလည်းအားကောင်းလာပြီကိုကြအဲ့တော့တော်ရော့လေသေးလေပြင်းတော့သူခံနိုင်သွားပြီအဲ့တော့ဒီပေါ်ပဲစိုက်ကြနေမယ်ဟင်ဒီလိုဆိုဒီတတိယထိုးဖောက်မှုတိုင်းအတိရောထိုးထွင်းပြီးမသိနိုင်ဘူးလားအဲသိနိုင်လားတော့ဒါကြည့်ရင်ထိတာလေးကဘယ်လိုတိတာလေးကဘယ်လိုသိနိုင်လဲမသိနိုင်လေဒါဓမ္မဝိစီယအကောင်မှသိနိုင်လား ဓမ္မဝိဇ္ဇာပြီးဟိုတမာတိဉာဏ်ပြောင်းမှတ်ဉာဏ်လို့ခေါ်တဲ့ဟိတို့ဖြစ်ပြမြင်ဖြစ်အောင်ဒီကစလာခဲ့ရတယ်ထင်တယ်ဟိဒီကလေမက်ဖို့ဒီသွားမှာဟုတ်ကလားတတိတမုတ်စဉ်ဒီစကြရဘာမှထင်တယ်ဟိတတိဘွားဘုံမူစကြရဘာမှဘယ်တော့ဘယ်တိတော့နိဗ္ဗာန်တိဟုတ်ကလားအေးဓမ္မဝိဇ္ဇာဖြစ်ပြမြင်ကကိုဒီတမာရိညာတည်တယ်လို့ခေါ်မှာပေါ့လေဝင်ဘယ်လိုလေးထွက်ဘယ်လိုလေးဟိုလေးလေးရဲ့အရေးပါဏနမိတ်ကလေးလားဟိ သို့မို့လေရဲ့တိုက်ခိုက်မှုအတိုင်းနှာခေါင်းလေးရဲ့ဖောက်ပြန်နေတဲ့တဖွာဝတရေနဲ့သာနာနမိတ်ကလေးလားဟိဒီကနေပြီးတော့ဒါတမာရီကန်းထင်တယ်ဟိသမထကန်းထင်တယ်ဟိဒီကနေနိဗ္ဗာန်ပြောင်းပါမယ်ဟင်ဒီဓမ္မဝိဇ္ဇာလေဒီဓမ္မဝိဇ္ဇာဘောပဲသွားမှာတယ်ဟိဖြစ်ပြမြင်နဲ့ဟုတ်ကလားဗျာဒီလိုနဲ့ဒီဓမ္မဝိပ္ပယအားကောင်းလာရင်ထိတာကထိတာလေးတိတာကတိတာလေးဒီနေရာမှာရှိတဲ့အကြောင်းဘာလို့မသိရမလဲ တရှိွက်တည်းရှိတာမဟုတ်လားဟင်းအဲ့ဒီကနေသွားမှာဗျာထိတာနဲ့ထိတာလေးပြီးတာကပြီးတာလေးဒါလည်းဒါပဲဒါသာကြည့်ဘူတံဘူတတော်ပတတိဆိုထားတာသူပြတာထင်ရှားတဲ့ထင်ရှားအောင်ကြည့်ပါဒါပဲထင်တယ်ဟဲ့ဟုတ်ကလားအဲ့တော့တို့ဟိုအာတော့တတိပွားဖို့မှုကတော့ပွားရတယ်ဟဲ့ဓမ္မဝိဇ္ဇာဆိုတဲ့ဖြစ်ပျက်မမြင်သေးလို့ရှိရင်ဘလောက်ပွားပွားညာတက်နိုင်ပါမလားဘလောက်ပွားပွားသမထဆိုတဲ့စိတ်မြင်သေးအိမ်ချမ်းမှုရနိုင်ပါမလား ရနိုင်ဘူးအဲ့တော့ဒီတတိပွားပုံမှုအားကောင်းတယ်လို့ဓမ္မဝိသယဆိုတဲ့ပြချက်လည်းပေါ်မနော်မပေါ်သေးရင်ယောဂီတို့တို့ပြောတာတတိပွားပုံမှုအားနည်းနေပြီနည်းလို့ပဲနည်းလို့ပဲဟုတ်ကလားသက်တိုက်မကြလို့ထင်တယ်ဟဲ့ဒါမှမဟုတ်ဒီမှာဟိုဟင်ဟိုအရာမထင်တာထင်တယ်ဟဲ့အရာထင်အောင်ကိုကြားရတယ်ဘုရားရှင်ကတော့လက်သမားလက်ရိုက်ဒုက္ကဲ့တို့ဥပမာပေးလက်သမားလက်ရိုက်တို့ကတော်တော်မာတယ်ထင်တယ် တို့တော့သူ့ကိုจิตจิตပါအောင်ကင်တော့ကြာတော့လေချောင်းရာကြီးထင်းနေတယ်လို့ဒီမှာလည်းအရာဖြစ်အောင်ကိုမှားရမယ်အဲ့ဒီတတိတန်ဖိုးရှင်အရေးကြီးဆုံးပဲအဲ့တော့ယောဂီတို့ရှုပ်ွက်တဲ့ဒါမတွေ့သေးဘူးဆိုရင်တော့ဟင်ဒါနေသေးလို့လို့မှတော့ဟုတ်လားဒါမတွေ့သေးတာဘာဖြစ်လို့တော့ဒါနေသေးလို့လို့မှဟုတ်ပြီဒါမတွေ့သေးတာဒါနေသေးလို့လို့မှဟုတ်လားဟင်ဟုတ်လားဟဲ့အေးအဲ့တော့တတိပံဖို့ရှင်အရေးကြီးဆုံးပဲဗျာဘက်တိုက်ကြဖို့လေ ကြောက်တောင်းကြောက်တောင်းမဟုတ်ဘူးတက်တိုက်တက်တိုက်ဟုတ်ကလားဟဲ့အမှန်မှအမှန်တို့ဒါပြောတာဖြစ်နေဒီလိုဆိုလို့ဓမ္မဝိဇ္ဇာအားကောင်းလာရင်ထိပြီးဒါလေးပဲစစ်နေလို့ထိတာလေးပြီးတာလေးဟာအဖြစ်အပျက်ကိုမြင်သွားတဲ့ယောဂီပြီကိုယ်တိုင်တွေ့ဖြစ်တဲ့အတွက်ယုံတဲ့အတွက်ရဲလာတဲ့ဝိရိယပေါ်လာတာပဲဟင်ပီတိလည်းပေါ်လာတာပဲပါတာတိလည်းပေါ်လာတာပဲတို့ညာစင်တဲ့ပြည့်ဥရိယပယညာရောက်တဲ့ပုဂ္ဂိုလ်ဟာဘလောက်ပဲ မျက်နှာပေါက်ဖိုးနေနေအဲ့ခါသာတွက်လာဘလောက်စကားနဲ့သူဖြစ်ဖြစ်စကားများစွာဘာစကားတွေတော့တရားအားကောင်းတဲ့စကားလေဟင်တခိုးရှူရတပြားပြားပေါ့လက်တို့တို့ပြီးပြောချင်တာဒီလိုတရားကပဲနဲ့လေရတာလေးမှနင်းနေကြွားတာကများများအဲ့ကြပီတိကိုယ့်လို့ကိုနှစ်လို့အားရဟောပေါ်မလားလားဟိပတ္တိမပင်မပန်းချမ်းချမ်းတာအဲဥရိယပယညာရောက်တဲ့ပုဂ္ဂိုလ်ပြော ဟုတ်ကလားဗျာဟင်အဲ့တော့ဝီရိယရေလေရေတင်းလာပြီအိုးတကယ်လို့ဟုတ်ဖြစ်တယ်အဲ့လိုကိုကိုကိုယ်လည်းမြင်နေပြီဟိုဟင်အဲ့တော့ဝီရိယပီတိပတ္တိအဲ့ဒါနဲ့ဟိုတို့ဆက်သွားမောရဘင်္ဂအုပ်စုကတော့ဤလေလေနဲ့သွားတာပါသူကအပြက်ကြီးတွေတွေ့ပြီးတော့ဘောမတာနိုင်ပါဘူးအပြက်ကြီးတွေတွေ့နေမှာကိုဟင်ဒါနဲ့သွားလို့ဟိုဘက်ကိုစိတ်ဟိုအပြက်ကြီးတွေတွေ့တော့လေကိုယ်ခန္ဓာမှာရစရာမရှိအာဟုစရာမရှိတာတွေ့ ဟုတ်ကလားဗျာအင်းကိုခန္ဓာကြီးဘဝကြီးကြည့်ငွေဟုတ်ကလားဗျာကိုဘဝကြီးကြည့်အပြစ်တွေမြင်ဟုတ်ကလားကိုဘဝလုံးမြုံရေးကိုအာယုံပြုဟုတ်ကလားအဲ့ဒီအနေဟိုပဲကြော်လိုက်တော့မှသမာဓိဟုတ်ကဲ့အဲ့ဒီခါသမာဓိကြတော့ဒီသမာဓိမျိုးမဟုတ်တော့ဘူးမလုံးမချက်မကလက်တော့ဘူးဟုတ်ကလားဒီတထိုင်တွင်ဒီစိတ်မထွက်နဲ့ဆိုထွက်ကုန်တယ်ဘူးဟင်ဟင်တို့ဘာလာဟိုတခင်ချစ်တဲ့ခွေးဟာ ခြေသလုံးနှစ်ခုကြားကနေခကြီးပွားရင်လိုက်နေသလိုပဲဖဘူးဟုတ်ကလားတခါတလေထွက်ဆန်းဟဲဆိုတာတော့ဟုတ်ဗျာနင်းသခင်နာကတပွားမခွာရဲတဲ့ခွေးလိုပဲဒီနာပဲတန်ဖြစ်တယ်တွေးသန်းအရင်တော့ကတွေးလိုက်ရင်အိမ်တွေးအိမ်ကြီးတာခုမဟုတ်ဘူးအတွေးဒီကိုနာရခပ်ပေါ်ဘာဖြစ်လို့တော့မနှောမှာအစွဲကပေါ်တာဖြစ်တဲ့အတွက်ဒီနာတယ်ပဲအာယုရဲ့ဆွဲငင်မှုသူမခံရတော့ဘူးလေအရင်တော့ကတော့ဟို ဒီပေါ်လာတော့ထဲထဲကပေါ်လာတယ်နဲ့ဟဲ့သို့တော့အာယုရဲ့ဆွဲမြင်မှုကြောင့်ကိုမြင်ခဲ့ဘူးတဲ့နေရာသိရောက်သွားကြားခဲ့ဘူးတဲ့နေရာသိရောက်သွားအဲဒီအထိုင်တန်ကြတော့ဟုတ်တော့ဘူးအဲ့ကကြတမာတိခင်လေဟဲ့အဲ့နောက်ကြည့်ဒီတဲ့ပုဂ္ဂိုလ်ဟာကောင်းနာတွေ့လဲတုံတော့ဆိုးတာတွေ့လဲဖြုံတော့ဘူးဟင်ဥပိ္ပခာခင်လေဟဲ့ကောင်းလဲတကယ်မဟုတ်ပဲကြည့်မှရှိပဲနဲ့ဆိုးတော့တကယ်ရလိုက်လို့လားကြည့်မှရှိပဲနဲ့ဟုတ်ကဲ့ အဲ့တော့တို့ဇတ်ခုံမောကမင်းသမီးမင်းသားအာဘယ်တော့ကကောင်းဟဲ့သူ့အကာလေးတော့ကောင်းသားရဲ့ဆိုအိမ်ခေါ်တော့လို့ရခလားမရဘူးဟိုကိုနေမှဆိုင်ဟင်တကယ်ကောဟုတ်လို့လားသူဇာလားရသူရုပ်ဆောင်ကြတာကြီးဟုတ်ကလားဆိုတော့ဟောအာဒီလူချမ်းကတော်တော်ကိုနှိမ့်ဆက်ကောင်းတယ်ရဲသွားတိုင်တယ်ဆိုလို့ဘာဖြစ်လို့လို့ဟင်သူ့ဇာလားကဟုတ်မှာဟုတ်ပဲလေနာကြီးဟုတ်ကလား ဟုတ်မဟုတ်ပဲနဲ့အဲ့တော့ကောင်းလို့လည်းအိမ်ယူသွားလို့မရတော့ဖိုးလို့လည်းရဲတိုင်လို့မရတော့သိသွားပြီလေအဲ့ခါကျကောင်းနာတူလို့လည်းကြုံကြတော့ဖိုးလာတူလို့လည်းမန့်သွားတော့ဟင်ညနာအများရန်တီးနေတော့တူဟုတ်ကလားတီးလေငိမ့်နေပြီဟိုစိတ်ကကွာဟိုမကလေးတော့ဘူးလေအဲ့တော့တမာရီဖြစ်သွားပြီဥပိ္ပခပြုနိုင်ပြီအဲ့တော့ဒုက္ခနဲ့တွေ့လို့ခေါင်းငိမ့်ကြရဒုက္ခနဲ့တွေ့လို့ခေါင်းငိမ့်ကြရလှုပ်ဖို့လိုသေးလားဒီလိုဆိုတော့လမ်းတန်းပြီးဝင်သွားမှာ ဟုတ်ကလားဟင်ဒုက္ခနဲ့တွေ့လဲသူငဲ့မကြည့်တော့ဘူးလေဒုက္ခနဲ့တွေ့တော့ကောငဲ့ကြည့်တော့ဒီလိုဆိုကိုလန်းကိုတန်းတန်းသွားနိုင်မလားအဲသစ္စာဆိုက်ရောဗျအဲဘုရင်အဲ့လိုသွားရတယ်အဲတို့ဟာတော့သင်္ခါရုပ္ပခါခေါ်တာပေါ့အဲသင်္ခါရုပ္ပခါမှာဒီဥပိ္ပခါဖြစ်ဖြစ်ရှုရင်းမတတ်နဲ့မက်ဖို့ဝင်ရတာသစ္စာကိုဆိုက်တာဒါတို့ဟင်ဟိုညံငန်းကနေသွားတယ်နည်းထင်တယ်ဟဲ့ ဟိသို့မဟုတ်မွေးကြတဲ့ကဘေးတိနာနေတဲ့သရနာကိုကုတယ်ရောဖေးထင်တယ်ဟိဟုတ်ကလားသို့မဟုတ်ဘဝဆက်ဆက်ကပါလာတဲ့အဲတို့ဒိဋ္ဌိအနာလည်းရှိတယ်ထင်တယ်ဟိဟင်ဟင်တို့တဏှာနာကောဟဲ့မာနနာတွေကောဟဲ့အဲ့ဒီကိလေသာပင်မှာဟောင်းကျင်နေကိုကုနေတယ်ဖေးအဲ့တော့စိတ်ဖေးဆိုလဲဒါပါပဲရုပ်ဖေးကောဒါပဲထင်တယ်ဟိဟင်ဒီတရားဒီလိုမှတ်နေလို့စိတ်ထိုင်ကြပြီ တွေးလေအသွားလာမှန်သွားပြီဆိုရင်ခင်ဗျားတို့ယောဂရကြမှာတော့သိုးမရပါဘူးဟင်ဟိုယောဂဖြစ်တာတွေးလေအသွားလာမမှန်လို့ထင်တယ်ဟဲ့အဲမှန်တော့ဘာမှဖြစ်ဘူးအဲ့တော့စိတ်အာယုံမှန်စိတ်မှန်တာပဲစိတ်မှန်အာယုံမှန်တာပဲအာယုံမှန်တွေးလေသွားလာမှန်တာပဲအတော်ရော့နာတာလေးတော့အဲ့ဒါဝန်ကိုသားလာတယ်အထက်ညာကြတော့မှတ်เสียမှရှိပဲနဲ့တခါတလေများဟိုတခါလာလို့ဒီနုနုညာညာလေးသဘောလေးပဲဘာမှမမှတ်เสียရှိပဲသဘောပဲဟုတ်တာကောင်းတာတွေ့လဲရှုကြည့်လိုက်သဘောပဲ အဲ့ခါဒီနာနာလိုက်ဆမ်းပါတော့နည်းနည်းလေးများမှချင်လုံးလို့ဟင်တထေးဖြစ်မှငရုတ်ကြီးကြော်ကားခြင်းတာဟုတ်ဟုတ်ဗျာဟင်ဟင်သင်ရသားတို့ကတော့ဝတ်သားဖြစ်ဟောတထေးဖြစ်တော့ငရုတ်ကြီးကြော်လေးပြန်စားခြင်းလာဘူးပြတဲ့ခါကျစိတ်မှမကလဲစိတ်ဖောက်ပြန်ရုပ်ဖောက်ပြန်မှုလေသဘောပေါက်ပလားအဲ့တော့ဘုသင်ဘယ်နှဆင်းရှိတော့90အဲ့ဒီ90ထဲမှာတတိယတော့နေရာတကာပွားဖို့မှုဖြစ်နေဘာမှတင်မလဲ ကျန်တော့သူ့နေရာနဲ့သူလိုက်ပါမှတယ်လေအဲ့တော့သူ့ကိုထားလိုက်ကြတော့တတိထားလိုက်ရင်ဘယ်နှဆင်းမဟုတ်6ဆင်းကိုအောက်3ဆင်းအထက်3ဆင်းပိုင်းလိုက်ဖို့အောက်3ဆင်းကသူတို့ဓမ္မဝိဇယဝရိယပိတိဒါအောက်3ဆင်းဖြစ်နေပတိပိရင်သူပဲမဟုတ်လားအထက်3ဆင်းကဘုသူတို့ပါတာတိသမာတိဥပိ္ပခ3ဆင်းဖြစ်နေအထက်3ဆင်းကပါတာတိသမာတိဥပိ္ပခ3ဆင်းကြားမှတ်မိပလား ဟင်ပတိကိုခြံလှ၍ဘိုးစဉ်ခုနှစ်ဆင့်ရှိတဲ့ထဲမှာ အထက်၃ဆင့်အောက်၃ဆင့်အဲ့ဒီရှိတဲ့ထဲမှာအထက်၃ဆင့်ကယောဂီတို့ဘဝင်းင်းယောဂါကုတဲ့ဖေးတက်စိတ်ကိုအဲ့ဒါမကုပါတဲ့ဟင်တဲ့ကြွပြန်လွင့်သိမြင်သောခါပိခာတမာရိပတ္တတိပွားဤဘုသင်သာအဲစိတ်တက်ကြွလာရင်စိတ်ဒီဟောပြန်မလားပြန်လွင့်နိုင်တယ်လေအဲပူကောပူတာဒီပေါ်လာဘူးလား အဲတက်ကြွသိကြီးနဲ့လို့ရင်ခန္ဓာကိုယ်ကမခံနိုင်အောင်ဖြစ်ဘူးလားအဲ့လိုဆိုရင်အထက်ဘုသင်သုံးပါးနဲ့ကုပေးပါပြီးတော့တို့ခုနဘဝဝင်ယောဂတယ်မယ်တက်ကဘဝဝင်မျိုးဆိုရင်ကဘဝင်လိမ်ပြောရမှာပေါ့လေပုံမှန်ဘဝင်ပေါ့မဟုတ်တာပေါ့သိကြကြခင်းလို့ရှိရင်ဟင်ဟိုအစာ၃ခုနဲ့ထင်တယ်ဟဲ့ဓမ္မဝတိယပီတိဝရိယပီတိလားဟဲ့ဒါကဘာဝနာစိတ်လျော့နေမောခါ ။ဒီဘာဝနာစိတ်သေရောနိုင်ဘောခါတဲ့ဟုတ်ကလားဝရိယပီတိဓမ္မဝိပွားဤဘုဇင်သာတဲ့ဘာဝနာစိတ်သေရောနိုင်နေဆိုတာအဲဒါစိတ်တကြယောဂထင်တယ်ဟိဒါစိတ်တကြယောစိတ်တကြယောဂါကိုဒီအစသုံးခုနဲ့ခုပေးပါတော့ဟင်ဘဝင်မြင်ယောဂါကိုနောက်သုံးခုနဲ့ခုပေးပါတဲ့ဟုတ်ကလားတို့တို့ငါတော့ဒီကံသွားတော့ငါတော့ဝင်လေထွက်လေဘူးဟဲ့ ဝင်ထွက်နေဒီလိုလုပ်သွားမာစီကြတော့ဖုံးဘွေဘူးဗျာအဲ့တော့ဝင်ထွက်နဲ့ဖောင်းပိတ်နဲ့ဘလုံးမထွက်နဲ့ခံတကြရောဟေးဟင်သူကဝင်ထွက်သူကဖောင်းပိတ်ဟုတ်ကလားဟင်ဖောင်းပိတ်သွားမှတော့ဝင်ထွက်ဟုတ်ကလားဟင်သိကသူ့ဖမ်းမခံတော့ဒီကဖမ်းတော့ဟိုပြေးတဘောဟိုကဖမ်းတော့ဒီပြေးတဘောဟုတ်ကလားဖောင်းပိန်ဆိုတော့သူကဝင်ထွက်တော့မနေဟာဝင်ထွက်ဆိုလိုက်မှတော့ဖောင်းပိန်ရပါခွေဟင် အဲ့တော့သိကြီးချုပ်မှတော့ဘိုင်ကြီးကဖောင်းလို့လည်းမရဘေးလို့လည်းမရလုံးတယ်ကြပြာကြီးပြာတခါတော့ဟိုရင်းနာပြီးဘုံပိုင်ရှာကတ်နေတယ်လို့ကြီးပဲဘယ်လိုမရငယ်လို့မရဝါဖေးဘယ်လိုမှလုံးလို့မရဘူးတို့တော့မရနဲ့ပြင်လာကြဖရာကငေါ့မှာဗျအဲ့တော့ဖရာငေါ့ကြည့်တယ်ကြောက်ရသေးတာဟုတ်ခုနှစ်နာရီဆိုရင်တို့ကတော့စစ်ခါရဟိုး အဲ့တော့ဆရာကလည်းတစ်ဖက်ကဖိအားပေးရတစ်ဖက်ကသီကံကလည်းတင့်ထားအဲ့တော့တို့မနိုင်တဲ့ကိလေသာတစ်ဖက်ကသီကံတင်းနေတစ်ဖက်ကဖိအားပေးပြီးဒါနဲ့တရားဟုတ်ကလားကြောင်နှလုံးမှာတို့ဟာတွေတန်ត្រာတော့ကြောက်မဲ့ဟာတွေဟုတ်ပါဘူးဟင်းနှစ်ဖြင့်ငါကိုမကြောက်ပါခင်ဗျားတို့တန်ត្រာထားသားနှစ်ဖြင့်ငါကိုကြောက်လားဟာနှစ်ဖြင့်ငါမှမကြောက်တာတန်ត្រာတော့ကြောက်မဟုတ်ပါဘူးကြောက်ဘူးအဲ့တော့ကျွတ်တို့ကျွတ်တို့ရခဲ့တာတော့ခရာကြောက်လို့ရခဲ့တာဆရာဆရာဖိအားလုံးပေးတာဟုတ်သူ့စိတ်နဲ့မကြမချင်းငေါ့ပါပဲ ဟုတ်ကလားသူသူပုံစံကြဝင်လာပြီဆိုတာတဖြည်းဖြည်းလျှော့ပေးတာဆရာပြီးအားပြီးအဲ့တော့ဟိုသာအာတုကတော့ဟိုခတ်တန်းနာတော့ဟာတန်းဟာပြောတော့လေဟိုယူဟိုယူဘာလို့ရိတ်တာကသူတော်ကောင်းကြီးပြောသေးဟာဟာစကားပြောကြတယ်ဟာနဲ့တို့ဆူတယ်ထင်နေတာပဲဟုတ်လိမ့်မလို့တို့တို့ကနေတဲ့ကိရိတာသူကကန်ချပေးပုတ်ချပေးနော်အဲ့ဒါတို့ချတယ်ထင်နေတာပဲဟုတ်လိမ့်မလို့ဟင် နောက်မှသဘောပေါက်အရင်ကတော့အတန်းထားဟာပဲ့ဟာနဲ့အဲ့လိုဗျာဟင်အဲ့တော့ကြောက်တော့တင်းလို့ရတာပေါ့တင်းလို့တော့တောက်မှာပေါ့သာထုံးတာတင်းလို့တဲ့ဥစ္စာတောက်မှာပေါ့တခါတည်းအဲ့ဒါကြီးဒီတို့ဘဝင်လေးကတဲ့သွားတာတန်တန်ကြီးအဲ့ခါကျတို့ငါပြောဘူးပါလေဘာ AC ပိုက်စီနောင်းဟိုတို့ဘာတော့ဟဲဟိုဟင်ဟင်ဘာခေါ်တော့ဟဲလီဘာကိုတအားဖောက်နေတော့ AC ပါ ဟိုခီလိုက်တယ်လို့ပဲဒီဟာလည်းနှလုံးသွေးကလည်းဒုံဒုံဒုံဒုံဒုံဒုံဒုံဒုံနဲ့အဲ့ဒါကြီးမှပြောရင်ကြီးကိုတောက်လာကြလာအဲ့ဒါကြီးပေမှတော့နှခေါင်းကြီးပါဘူးလားအဲ့ဒါကြီးလည်းပေမှတော့ငရုတ်သီးနဲ့ပုတ်တလောက်ခံမှန်တယ်နော်လုံးလေရှုပ်သေးပဲဟင်လုံးလေဖိုးလေပဲအဲ့ခါကျဒိုးဖြစ်ခဲ့တာပြောတာလေကဲငါမတနိုင်တော့ဘူးနင်းဖြစ်ချင်မလို့ဖြစ်ဆိုပြီးတော့ဥပိ္ပခါပြုတ်တယ်ဟင်ဥပိ္ပခါလာပြီးဆက် ဥပိ္ပခတံဘောတယ်တယ်ဟိဥပိ္ပခတံဘောတယ်တယ်လို့ဥပိ္ပခဥပိ္ပခဥပိ္ပခနဲ့ဘွားခိုင်းတာမဟုတ်ဘူးကတော့တော့ဟာခပြားတို့ပြောရတာလေဗျာကလေးမုံဝါခေါ်ရတယ်လို့ပဲဟင်ကျိုးတို့ဖြစ်ခဲ့တာပြောတာလေအဲ့တော့ကဲနင်းဖြစ်ကျွန်တော်ဖြစ်ဆိုလက်မြောက်တာထင်တယ်ဟိဥပိ္ပခပြောလိုက်တော့တာအဲ့တော့သူနဲ့ညာဖြစ်နေကိုနာတော့မှာရှိကိုအဲ့ဒီတဲ့တို့ညာဖြစ်ကိုပဲနာမှာကြီးအဲ့တော့နင်းဖြစ်ကျွန်တော်ဖြစ်ထားတယ်ဘာလို့တော့မှတ်တော့ဘူးဟင် တို့တို့ကတော့ချက်တိုင်ကိုကွပြီးယုံနေပြီးလိုက်တော့တယ်စိတ်ပြီးအောင်တယ်နဲ့တမာတိပြောင်းတယ်နဲ့စိတ်ငြင်သက်အေးချမ်းအောင်ပြီးယုံနေပဲပြီးလိုက်တော့သွားပြီးဖောင်းပိန်သွားမိန်ပိန်မနေနဲ့နားမယ်အဲ့တော့တမာတိထူထောင်ရတာတယ်နဲ့ပြီးယုံနေပြီးလိုက်တော့ဟုတ်ရောပြီးယုံနေပြီးတော့စိတ်အနာရမသွားဘူးလားတို့တို့ကမငြင်းသေးဘူးလေတို့ညင်းသက်ခိုင်းတာမဟုတ်ပဲဟင်တို့နာပေးတာတယ်နဲ့အဲ့တော့နေရရဲ့နာပေးတော့ နေတိုင်းကျင့်နှပ်သွားတယ်လို့ပဲစိတ်လည်းကျင့်နှပ်သွားတော့ငြိမ်သွားသမာဓိထင်တယ်အဲဒီလိုဆိုရင်ကိုယ်လေးကအေးလိုက်မလားဟုတ်လားဘာသာတိဖြစ်မသွားဘူးလားအဲဒီခါကျဒီကတို့စိတ်ကလေးမှန်ကြသွားသလားစိတ်အေးသွားသလားဟောဘဝင်လေးရတယ်သူဟာသူရတောင်လန်းကြီးကြသွားတာဟင်ကိုတော်ကြောကြွသွားတာဟင်ကိုမြင်နေတာလားလမ်းကြီးဟင်ဟင်အဲသူ့ကိုချင်းရောက်သွားတာတော့ စရဲသေးဘူးကြောက်တာကြည့်နေရပဲမောနေမဟိုးဗျာမနိုင်တာကြီးနဲ့သွားရံဖြစ်တာဟုတ်ဟင်အဲ့ဒါသူဖောင်းနာပိန်နာကြီးကသူ့ဟိုကဟိုလေကြပါသလောက်ထိတ်ကလေးမှလှုပ်တဲ့ရှင်လေးလှုပ်တုပ်လှုပ်တုပ်နဲ့ဘယ်အပြင်ထွက်တာလဲဦးမလို့ဟိုကအဲဘောလုံးသမားနဲ့ပြောရင်ကွင်းကွင်းတဝက်ဆိုတာဖိထားဟိုတရားချိန်မပေါ်တော့ဘူးအဲ့တော့လှုပ်တုပ် လှုပ်တုပ်တာလေးပဲဒါလေးသိတာသိနေလိုက်တော့စိတ်နာယူလိုက်တော့တမာတိလိုလိုက်တော့တမာတိတမာတိပွားနေတာပြောတာမဟုတ်ဘူးစိတ်နာယူလိုက်တာမှတ်ကိုမှတ်နေတော့ပြီးရုံလေးပြီးလိုက်တော့သဘောပေါက်လားတမာတိတမာတိဆိုတာတမာတိဘုရင်ဒါပြောတာဟင်ဒီငြိမ့်တတ်တဲ့စိတ်ကလေးကိုပွားယူနေတာတယ်မဟိဟင်အေးချမ်းအောင်ချမ်းသာအောင်ပွားယူနေတာအဲ့လိုလေးယူနေတော့စိတ်ကလေးသက်သာမသွားဘူးလားစိတ်သက်သာကိုယ်ကမသက်သာဘူးလားပတ်တတိကသူဖြစ်တာပဲပတ်တတိပတ်တတိပွားခိုင်းတာမဟုတ်ဘူး ဟုတ်လားအဲလူလေးစိတ်နာပေးပြီးလုပ်နေသူဟာသူကဘဝင်လေးကြတော့သူလဲရှည်လိုက်လာတာအဲဘဝင်လေးလဲဝကျင်ဝရောသူလဲအတက်နဲ့အကြအကြနဲ့အတက်ကိုပုံမှန်များဟင်ဒါတော့မောသေးမမှတ်နဲ့အောင်သိယုံသိနေလဲဟုတ်အခွင့်ရရတော့ယူရတာဟုတ်ဗျာဟင်မှကိုမှသေးဘူးဗျာအမောပြေမှသူ့နောက်လိုက်အဲအตาလေးမှသွားဒီနည်းနဲ့တူတူပြင်ရတာလေ ဒါဘဝင်ရင်ယောဂတက်ကြွမှုပြန်ဝင်မှုဟုတ်ခလားအဲဒါစိတ်မြင့်သွားတာတယ်ဟဲ့တက်ကြွပြန်ဝင်စိတ်မြင့်သောခဟုတ်ခလားပိက္ခာပမာတိပတ္တတိဘွာဤဘုဇင်သာပေါ့ဒါတို့တို့ဖြစ်ကြတာပြောဟင်ခင်ဗျားတို့လည်းခင်ဗျားတို့ယောဂနဲ့ခင်ဗျားတို့တော့ရှိမှာပါကိုတိုင်းကျင်နဲ့ကိုပြည်တွင်းစိတ်တော့ရှိကြတာရှိတယ်လေအဲ့တော့ကိုပြည်တွင်းစိတ်ကိုဟာကိုကြည့်ဟင်ဟာတို့တို့ဖြစ်ခဲ့တဲ့ပြည်တွင်းစိတ်တော့သူကိုရင်ဆိုင်လာခဲ့ရအောင် ဟုတ်ကလားဗျာဟင်ဒါကျုပ်ဖြစ်ခဲ့ကျုပ်တို့ဖြစ်ခဲ့တာနာတာတော့ကျုပ်တို့လျှော့ခဲ့ဘူးသကလေးကနာတဲ့ပေါ်ကိုကျုပ်တို့ကဟိုဘာမှမလုပ်တာကြောက်တတ်တဲ့မျိုးမှမဟုတ်တာအဲမကြောက်တတ်တော့ရဲတင်းနဲ့သူကြတာဒီခေါင်းအေးနဲ့ကြည့်တော့ဘဝင်မှမလုပ်တာဘဝင်မလုပ်တရားကြီးတို့နာမှာတယ်လားအနာဘူးဗျာနောက်တော့သူသူကဘလောက်ရန်စနေနေကိုကငြိမ့်နေတော့သူ့ဟာသူပဲပြန်သွားဟုတ်ကဲ့သူရန်သားတို့ကိုကရန်ထောင်မှတယ်လေအဲသူစကိုကမထောင်နဲ့ဗျာ အဲသူကသူဖြစ်ကျင်တာဖြစ်နေကိုကခေါင်းအေးနဲ့ကြည့်နေသူမန်ကုန်သူကသူကြာသွားအနာတော့ကျွတ်တို့ထိုင်ခဲ့ရဘူးဘူးအဲ့တော့ဒီမှာလဲအနာကြောက်တဲ့ယောဂီများဟုတ်ကလားနာရာကြီးမှတ်လေဖိုးလေဖိုးလေမှတ်လေဖြစ်လေဥပိ္ပခါလာပြုလိုက်တော့ကဲနာမတနိုင်တော့ဘူးဟုတ်ဗျာဟုတ်ကလားဗျာဟင်ဟေးဒါပြီးသူ့တိယုံလေးတိနေလိုက်တယ်ဟဲ့ဟင်ဟုတ်ကလားဟဲ့ဒီတိယုံလေးတိနေလိုက်ဒါစိတ်သက်သာယူတာတယ်ဟဲ့မှတ်ကိုမနေနဲ့ဘယ်မှာတော့မှတ်မနေနဲ့ စိတ်နာယူလိုက်တော့လို့ပြောတာဟုတ်ဒီလိုဆိုကိုကိုလေးကတက်တာမလားဘူးလားဟဲ့ပတ္တိဖြစ်မလားနဲ့နားဟဲ့ဒါအင်းဘဝင်ရင်ယောဂါကုတဲ့ဖေးအဲဟိုဟိအဘောသုံးခုတင်တယ်ဟဲ့ဟောက်သုံးခုကတော့အင်းမင်းလို့တယ်ဘယ်နေရတော့ရဟဲ့ဘာမှလန်းထူးအောင်ဘသူတွေဘသူတွေတော့ရှောက်တယ်ဘယ်လိုကြားခဲ့ရတာပဲငါတော့ဟင်း ဒီလိုဆိုရင်ဟဲ့လာဘူးလားဗျာဘသူတွေတို့အာဒေါက်တာကြီးနောက်ကကြောဒါနဲ့ထောက်တယ်ဗျာဟင်သူများတွေတော့ဘယ်နဲ့ဟင်ဟိုမနှစ်ကပါလားဟင်နှစ်စခန်းမှာတင်ပါတယ်ဟိုဒီကဒေါက်တာဦးလာထုံးဝင်းထိုင်နေဟိုကလည်းဘူကုန်းကဖိုးမော်ကြီးထိုင်နေ ဦးလာထွန်းဝင်းကတောက်တောက်တောက်တောက်တောက်တောက်တောက်နဲ့ကြောက်သူ့တော့အဲ့ဓာတွေလျှောက်ွားတာဖေဟာတပြည့်တော်ကြည့်တာတော့သူလိုကဘာမှမတွေ့ဘူးကွာအဖိုးမော်အဲ့တော့သူသူအိတ်တော်နေတော့လေပင်းညစ်ပြီးပေးထုတ်ပြီးတောင်းမှလာလို့အဲ့လိုပြောလိုက်တယ်ဗျာအခုလည်းဒေါက်တာကြီးဘသူပြောတာတုံပြောတာတယ်လို့ညအကြလေပင်းညစ်ဗျာဟင်ဟင်အဲ့ဒီကကြစိတ်ဓာတ်ကြယောဂဖြစ်တတ်တယ်စိတ်ဓာတ်ကြယောဂဖြစ်ရင်ပြီးပွားပြတ်တဲ့အိမ်ဟာ မင်းမရဆိုရင်နင့်ကြောင့်ငါကြောင့်နဲ့အပြစ်ဖို့တတ်တယ်ဟင်ပြီးွားကြရင်လေပြီးွားတက်တော့တာသူ့ကြောင့်တက်တယ်လို့မပြောတာပြီးွားကြရင်တော့နင့်ကြောင့်ငါကြောင့်ဖြစ်နေတယ်အဲ့ဒီချိန်ကိုကိုယ်စိတ်ကိုကိုကိုကိုအပုတ်ဘယ်တော့မှချမ်းပီဒီအာကိုဝိပ္ပိသမဟုတ်ကလားကိုယ်စိတ်အပုတ်ချရင်ပိုပြီးဒီစိတ်ကြကြတဲ့ဒါကြမှာခဏတက်ဖို့ရှိဟုတ်ကလားဒီတိုင်းကြီးဆိုရင်တော့နင်လုတ်ပုံကြီးနဲ့တော့ဆိုတဲ့နဲ့တော့စိတ်ကြကြမလား ကြားတဲ့ကြားမယ်ဖုတ်တဲ့ညင့်မယ်အဲ့ဒါကြပီတီအားကိုမွေးပေးသားမှာဟုတ်ကလားဟင်ဟင်တို့ခုသုံးနေတာဖရာနှခေါင်းကလည်းဒီလေးဒီနေဟဲ့ကျင်မာပါတိဗုဒ္ဓနှခေါင်းရောကျင်မာမောကလာနှခေါင်းရောအဲ့တော့ဖရာသုံးကြီးတို့ကင်သုံးနေရတာတို့လောက်ခင်တမ်းမျက်နှာဘသူရှိမတော့ဟုတ်အာဟုတ်ကလားဗျာဖရာသုံးကြီးကင်သုံးနေ ဟုတ်ကလားဗျာဟင်ဟင်ဆိုရဟန္တာသုံးနေကံသုံးနေဒါခဏတို့သူ့ဘာသာဝင်မို့အမူရတာဟင်ငါတို့ဘလောက်ဘဝထူတုငါတို့ဘလောက်ကံထူတုဒီလိုအာယုံပြုလိုက်ရင်ပီတိစိတ်ဖြစ်မလာနိုင်ဘူးလားအေးကောင်းတဲ့ဘက်ကပြန်အာယုံပြုရဟင်ဒီလိုအာယုံပြုလို့ပီတိစိတ်ကလေးဖြစ်လာတဲ့ချိန်ရဲတင်းစိတ်နဲ့မှတ်စမ်းပါဘလောက်တော့ဖြစ်ပြနေတဲ့စိတ်ဖြစ်ပီတိစိတ်ပေါ်လာရင်ရဲတင်းလို့မရနိုင်ဘူးလား ဟုတ်ကလားကြာနေတဲ့စိတ်ဟိုပြစ်ခဲနေတဲ့စိတ်ကြာနေရင်တွေးရောခဲမနေနိုင်ဘူးလားဟင်မောဟဆိုလို့ရှိရင်သာသေးရေကဲ့သို့ပြစ်ချွဲချွဲကိုတွေးမှတော့ဖယ်နဲ့ညာရှင်မလားတွေးတော့မှညာရှင်လာပြီညာဆိုတော့တွေးမိနေရတာကိုအဲ့တော့တွေးမှမတော့ညာမရှင်ဘူးအဲ့တော့ဒီလိုပီတီအားလေးဖြစ်အောင်လုပ်ပြီးပီတီလေးကိုယ်လုပ်ကလေးကိုနှစ်လိုအားရသဘောကျနေတဲ့ချိန်ကြရင်ဝရိယနဲ့မဲသားအိုးကြီးမိပြင်းထိုးပြီးဟင် ပြန်ပြီးစားရတယ်လို့ထင်တယ်ဟိအမေသာဦးကြီးမီးရင်မထိုးပဲလို့နေတော့ခဲနေတော့စားလို့ကောင်းမလားအဲ့တော့ဝရိယဆိုတဲ့အပူလေးပေးပြီးတော့ဟုတ်သွေးထွက်အောင်လှုပ်ပြီးတော့ဟုတ်ကလားဟင်ဝင်လေထွက်လဲခေါင်းအေးအေးစိတ်ထိုင်ကြကြလေးဟုတ်ကလားဗျဝင်အေးလှုပ်လှုပ်ရှိတာပဲဟုတ်ကလားဗျထွက်အေးလှုပ်လှုပ်ရှိတာပဲမဟုတ်ဘူးလားရှိတာပဲဟုတ်ကလားတင်းတာမတင်းနဲ့တင်းတောင်းတော့မှာမတွေ့ဘူးဟုတ်ကလားမတင်းနဲ့မတောင်းနဲ့သူကြားတဲ့တိုင်းသာကြည့် ပကတိကိုမြင်ရတယ်ဟုတ်ကလားဗျဟင်အဲ့တော့ဝီရိယအားကောင်းလာရင်ခုနပီတိအားလေးမွေးလိုက်ပြီးရဲတင်းတင်းလှုပ်လိုက်ရင်ဓမ္မဝိသယဆိုတဲ့ဖြစ်ဖြစ်မမြင်နိုင်ဘူးလားဒီလိုနဲ့ကိုယ်စိတ်ကလေးကိုဟိုကစားကွက်ကလေးအဆန်းရောက်အောင်ပြင်ပေးပါဒါကဝါလာဟဲ့ခုနကဘဝင်မြင်ယောဂါဆိုဟင်ဒါအဖိတ်တကြယောဂါကိုတာတယ်မဟုတ်ဟင်ကုတာပါမလားဟုတ်ကလားတော်နေမှာ အဲဘယ်လူကြီးလာလျှောက်ရင်တော့ပြီပေါ့ဗျာဟင်ဟင်တက်ဖေးရောကြဖေးရောပေးပြီးပြီဟင်အဲ့ဒါကိုဘုရင်လို့ပြောတာဟင်ကုတတ်အောင်လဲကုကြကဲနာကြဘူး